ကံသာသနာတော်နှစ်2569ခုနှစ်ကောဇာတိဂရိ1385ခုနှစ်မေယုံလာဇန်10ရက်ခရစ်နှစ်2023မေလ28ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မုံဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတက်ကြီးအတွင်မှာ ရှင်မင်းဝန်ဆရာတော်ကြီးမဟာသတိပဋ္ဌာန်9ရက်တရားစခန်းပွဲဤနောက်ဆုံးအောင်ပွဲနေ့ဒီနေ့ဟာ9ရက်တရားစခန်းကြီးပြီးဆုံးအောင်မြင်သွားတဲ့နေ့မို့အောင်ပွဲနေ့ဘုန်းကြီးဒီဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးကို တရားစခန်းပြခဲ့တဲ့အချိန်ပေါင်းယခုချိန်မှာဆိုရင်9ချိန်ရှိသွားပါပြီ။ဘုရင်9ချိန်ဒီကိုရောက်ခဲ့ပါဒီတရားစခန်းပွဲမှာလည်းပဲအားလုံးကတရားအားပေးကြတဲ့ပုဂ္ဂိုလ်များကလည်းပဲဓမ္မပူဇာ အမတပူဇာအဖြစ်ပေါ့တရားလိုတော်ကြီးပေးလူကြတဲ့ပုဂ္ဂိုလ်များကယခုအချိန်မှဆိုရင်တော့မိခင်ကြီးလူကျင်မွားဤအသက်60နဲ့နှစ်နှစ်ပြည့်ဝင်းနေထိမ့်မှကုသိုလ်တော်ဖြစ်တဲ့တမီးဖြစ်သူမမုံမုံမိသားစုများကမတ္တိလူတန်းနဲ့အောင်နှင့်မဲ့မိသားစုများက ဒီတရားစခန်းပွဲကြီးဖြစ်မြောက်အောင်မတ်တည်လူဒန်းနဲ့ကိုဝင်းနိုင်ဒေါက်တာတန်တာလွင်မိသားစုများကဒီတရားစခန်းပွဲကြီးဖြစ်မြောက်အောင်မတ်တည်လူဒန်းနဲ့ဘူမျိုးမင်းဒေါက်တင်တင်ဆွေမိသားစုများကတရားစခန်းပွဲကြီးဖြစ်မြောက်အောင်မတ်တည်လူဒန်းနဲ့ဒေါပွင့်ကြီးမိသားစုများကဒီတရားစခန်းပွဲကြီးဖြစ်မြောက်အောင်မတ်တည်ပြီးတော့ လူရန်ညကဓမ္မပူဇာအမတပူဇာအဖြစ်ဖြင့်တရားအလှူကြီးပေးလူတဲ့နေ့ပါဒီမှာခုနှစ်ရက်တိုင်တိုင်တရားလူကြီးပေးပါတယ်မနေ့ရှင်းနာရီတစ်ချိန်ကိုရတို့လုပ်ငန်းစဉ်ပြတရားတော်ကိုနေ့စဉ်နေ့တိုင်းဟောကြားပေးပါတယ်ည9နာရီတစ်ချိန် နေ့စဉ်နေ့တိုင်းဘုန်းကြီးတို့တရားဟောကြားပေးပါတယ်အဲတော့ဒီနေ့ကိုနှစ်ကြိမ်နှစ်ကြိမ်နှုံးနဲ့ခုနှစ်ရက်တာကာလဆိုတော့တကယ်ကိုတရားအလှူဝဲကြီးဟာဒီနေ့အကြိမ်ပေါင်း14ကြိမ်တရားလှူတွေလှူခဲ့တယ်ဒီတရားတော်တွေကိုနာယူပြီးတော့ဒီတရားတော်လာတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်ကြတဲ့ပုဂ္ဂိုလ်များကလည်းပဲ တကယ်ရိုးရိုးသေးသေးတဲ့ကိစ္စကိရိယာယဆိုတဲ့တရားတော်ကိုရိုးရိုးသေးသေးရှုကြမှတ်ကြပွားများကြအထောက်ကြတာလည်းပဲတွေ့ရပါတယ်အထူးအဖြင့်တော့ဒီဟမုံဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတက်ကြီးရဲ့ဦးစီးဗရဏဆရာတော်ဘုရားကြီးဆန္ဒမူသွားပြီဖြစ်တဲ့ ဘုန်းကြီးတို့မြန်မာနိုင်ငံထေရဝါဒဗုဒ္ဓတက္ကသိုလ်ကြီးရဲ့ဗမောက္ခချုပ်ပထမဦးဆုံးဗမောက္ခချုပ်ဆရာတော်ဘုရားကြီးဥတိလနန္ဒပိဝန္တဒေါက်တာပိတိလနန္ဒပိဝန္တအမှုပြုပြီးတော့ဒီမှာဒုတိယဆရာတော်ဆရာတော်ဥဇောတလင်္ကာရတတိယဆရာတော်ဘူဩဒရ ကြီးကြပြီးတော့တရားစခန်းပွဲကြီးကျင်းပတာဖြစ်တော့အားလုံးဒီဆရာတော်များရဲ့ဩဝါဒတော်အတိုင်းလိုက်လာပြီးတော့ယောဂီများသုံးကြတော့စီကံတကြစနစ်တကြလိုက်လာပြီးတော့တရားအားထုတ်ကြတဲ့ပုဂ္ဂိုလ်တွေဖြစ်တော့ဘုန်းကြီးတို့ဘက်ကတရားဟောကြားညွှန်ပြပေးရုံပဲ ဒါပဲအားလုံးကစီကံတကြဖြစ်နေကြပြီဓမ္မနန္ဒဝိဟာရမိသားစုများဟာတရားရည်ဝနေကြတဲ့ပုဂ္ဂိုလ်တွေဖြစ်ပါအားလုံးဟာတရားရည်ဝနေကြတယ်တရားရည်ပြေဝနေကြတယ်တရားရည်ပြေဝနေကြတဲ့ပုဂ္ဂိုလ်တွေဆိုတော့တရားတော်ကိုလည်းပဲတကယ်ကိုရိုးရိုးသေးသေးလိုက်နာပြီးတော့ကျင့်သုံးအားထုတ်ကြတာဖြစ်ပါတယ် အဲ့လိုကျင့်သုံးအားထုတ်တော့ယခုခုနှစ်ရက်တာတရားစခန်းပွဲလေးနဲ့မိမိတို့ကျင့်납ပြီးတော့မနေစေချင်ပါဘူးတရားတော်တွေကိုမိမိတို့အိမ်ထိအောင်အပါယူသွားစေခြင်းပါတယ်မိမိတို့ဆောင်ထိန်ထားတဲ့သီလကုသိုလ်တွေနေ့စဉ်စက္ကန့်မိနစ်နာရီမလတ်ရှုမှတ်ပွားများအားထုတ်တဲ့ဘာဝနာကုသိုလ်တွေ ကုန်လုံးမိမိအိမ်ထိအောင်ပါအောင်ယူသွားစေခြင်းပါအဲလိုပါယူသွားပြီးတော့အဆက်မပြတ်မိမိရဲ့ကိုယ်ပိုင်အားလတ်တဲ့အချိန်လေးတွေမှာဒီတရားတွေကိုနှလုံးသွင်းပြီးတော့ပွားများအားထုတ်နေမယ်ဆိုရင်ဟုတ်တယ်အပေစင်းလွတ်နိုင် လောက်တဲ့ဉာဏ်အစဉ်တန်းလောက်တော့ရသွားစေခြင်းပါ ဘာကြောင့်လဲဆိုတော့မြတ်စွာဘုရားသာသနာတော်ကြီးနဲ့လည်းတွေ့နေလို့မိမိတို့ကိုယ်တိုင်လည်းပဲသာသနာတွင်မှလူဖြစ်နေရလို့ဒီဝိပဿနာတရားတွေဆိုတာကသာသနာတွင်အချိန်မှမှဘုရားပွင့်လို့ဘုရား သာသနာတော်ကြီးတည်ရှိနေတဲ့အချိန်မျိုးမှဒီတရားတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ညွှန်ပြနေတဲ့ပုဂ္ဂိုလ်ဆိုတာရှိတယ် အဲ့လိုပုဂ္ဂိုလ်မျိုးတွေရှိမှမိမိတို့နာကြားခွင့်ကျင့်ပွားအထုခွင့်ဆိုတာရှိပါအခုမြတ်စွာဘုရားသာသနာတော်ကြီးနေလုံနာလူထုံနေတောက်ပန်နေတဲ့အချိန်လေးဖြစ်ပါမိမိတို့ကိုယ်တိုင်လည်းပဲသာသနာတွင်မှလူဖြစ်နေရတာဖြစ်တော့အခုလိုမာသရိပဋ္ဌာဝိပဿနာတရားများကိုမိမိတို့အာမထုတ်ခဲ့ရင်သာသနာတော်နဲ့တွေ့ရကြုံမနှက်လောက် သာသနာတွင်မှလူဖြစ်ရာကျိုးမနှက်ဘူးပေါ့ဒါမြတ်စွာဘုရားသာသနာတော်ရှိမှဒီတရားဆိုတာကဟောပြောညွှန်ပြနိုင်တဲ့ပုဂ္ဂိုလ်ရှိတာသာသနာ့ဘအချိန်မျိုးဆိုရင်မိမိတို့လူဖြစ်နေပေမဲ့ဒီလိုတရားမျိုးတွေနာကြားခွင့်ကျင့်ပွားအားထုတ်ခွင့်ဆိုတာမရနိုင်ဘူးဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိဘူးဒါကြောင့်ယခုလိုနာကြားခွင့်ကျင့်ပွားခွင့်ရနေတဲ့အချိန်လေးမှာ အောက်ထက် အပယ်လွတ်နိုင်လောက်တဲ့ဉာဏ်အဆင့်လောက်ရအောင်တော့အထုတ်စီခြင်းပါလေယခုခုနှစ်တရားစခန်းကနေပြီးတော့နောက်တရားစခန်းတရားစခန်းနေလာရောက်ပြီးတော့ဒီကျောင်းတက်ကြီးမှာလာဖွင့်ရမယ်ကြကြမယ်အဲ့ဒီမှာလည်းပဲဆက်လက်ပြီးတော့အထုတ်နိုင်ပါအထူးအဖြင့်ကိုရရှိအစက်သေးအထုတ်ခြင်းလေဆိုရင်တော့ ဒီနားမှာသာဝဆင်းမြို့တထကတဆိုတဲ့ရိတ်တာရှိပါတယ်တထကတရိတ်တာမှာဒလစခန်းနှလစခန်းဆိုတဲ့တရားစခန်းကြီးတွေရရှိရှိပါတယ်အဲဒီလိုအားထုတ်လိုက်ရင်တော့မိမိရဲ့ကြိုးစားအားထုတ်မှုနဲ့ပါရမီလည်းမိမိတို့မှာပြည့်စုံနေမယ်ဆိုရင်တော့အပင်ဆင်းရဲတွေလွတ်နိုင်တော့တဲ့ သောတပတ္တိမညာပူညာအဆင့်လောက်ရသွားမယ်ဆိုရင်တော့သာသနာတော်နဲ့တွေ့ရကြုံ납ပြီမိမိတို့လူဘဝမှာလူဖြစ်ရကြုံ납ပြီဒါကြောင့်ဒီခုနှစ်တရားစခန်းလေးလောက်နဲ့အာရကျင့်납မနေဘဲနဲ့ခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးဣရိယာပုံ၄ပါးရှုမှတ်ပုံတတိပဌာန်၄ပါးရှုမှတ်ပုံကိုနေ့စဉ်နေ့စဉ်တည်တည်ချာချာသင်ပြပေးထားပါတယ် ဒါမိမိအိမ်မှာလည်းပဲမိမိဒီအတိုင်းဘုန်းကြီးတင်ပြလိုက်တဲ့အတိုင်းပဲအားထုတ်မယ်ဆိုရင်အားထုတ်လို့ရပါတယ်ယောဂီတို့ကိုဘုန်းကြီးပြောပြခဲ့တဲ့အတိုင်းဘုန်းကြီးတို့ကလမ်းပြပုဂ္ဂိုလ်ပါသွားရမယ်လမ်းနိဗ္ဗာန်သွားမယ်လမ်းဟာဒီလမ်းပဲဆိုတာလေးကိုဘုန်းကြီးတို့ကလမ်းပြပေးတယ်ပါအဲဒီလမ်းပြပေးတဲ့အတိုင်းမိမိတို့ဒီလမ်းအတိုင်းတဲ့တဲ့လျှောက်သွားမယ်ဆိုရင်တော့လမ်းဆုံးရင်ရွာတွေ့ဆိုတာလို့ နောက်ဆုံးဆက်လက်ပြီးတော့ရှုမှတ်အားထုတ်ရင်လျှောက်သွားမယ်ဆိုရင်တော့ဖြစ်ပျက်ဆုံးတဲ့နိဗ္ဗာန်ဆိုတာကိုယ်တိုင်မျက်မှောက်တွေ့နိုင်ပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဓမ္မနန္ဒဝိဟာရဓမ္မမိသားစုများအားလုံးဟာဒီခုနှစ်တရားစခန်းလေးလောက်နဲ့ရှင်းနှမနေပဲနဲ့အပေပင်းငိမ့်တဲ့ဉာဏ်အဆင့်လောက်ရောက်အောင်ကြိုးစားပါလို့ဘုန်းကြီးကတိုက်တွန်းလိုပါတယ်ဒါလေးကိုစောင့်ပုတ်လေးစုကြည့်အောင် အပေပေငြိမ်ခွင့်အပေပေငြိမ်ခွင့်ဉာဏ်အဆင့်ဉာဏ်အဆင့်အသင့်ရောက်ပါစေအသင့်ရောက်ပါစေအပေပေငြိမ်ခွင့်အပေပေငြိမ်ခွင့်ဉာဏ်အဆင့်ဉာဏ်အဆင့်အသင့်ရောက်ပါစေအသင့်ရောက်ပါစေတစ်ခေါက်လောက်စုကြည့်ပါအပေပေငြိမ်ခွင့် လဲဆိုရင်ကတော့ဘုန်းကြီးတို့ဒီလောက်အပေပင်းချင်းလောက်တဲ့ဉာဏ်အဆင့်ကိုရောက်တယ်ဆိုရင်ကိုပဲဘုန်းကြီးကတော့ဉာဏ်သဘောကျပါပြီ။ဘာကြောင့်လဲဆိုတော့သာသနာတော်နဲ့တွေ့ရယူနာသွားပြီ။ဒီဖြစ်ရယူနာသွားပြီ။အပေစင်းရည်တွေကလွတ်သွားပြီဆိုရင်ကိုပဲဘုန်းကြီးကတော့သဘောကျဉာဏ်နေပါ။သို့တော်လည်းပဲမြတ်စွာဘုရားရှင်ကဆင်းငြိမ့်တဲ့ဉာဏ်ဆင့်တည်အောင်အလုံးပြည့်စုံဟောတာ ပြည့်စုံဟောထားတော့ဘုရားသာသနာတော်ကြီးနဲ့တွေ့နေတာဖြစ်တော့မိမိကလည်းပဲကြိုးစားတယ်ပါရမီလည်းရှိမယ်ဆိုရင်ဆက်လက်ပြီးတော့ကြိုးစားအားထုတ်သွားခြင်းအားဖြင့်ဆင်းရဲအလုံးငြိမ်းတဲ့ဉာဏ်အဆင့်ကိုရောက်နိုင်တယ်ဆင်းရဲအလုံးငြိမ်းတဲ့ဉာဏ်အဆင့်ဆိုတာကအရတ္တမဉာဏ်ပူဉာဏ်ကိုပြောတာအရတ္တမဉာဏ်ပူဉာဏ်ကိုရပြီဆိုရင်ကတော့ စင်ရဲ့အာလုံးအားလုံးငြိမ်းပြီကာမဝကိလေသာဝိပါကဝဆိုတဲ့ဝဆင်းရဲတွေအာလုံးငြိမ်းပြီနောက်ထပ်ဘဝဆိုတာမလာတော့ဘလောဘဝမလာလို့ရှိရင်ဘဝမရရင် ခန္ဓာမရဘူးခန္ဓာမရရင်ဆင်းရဲတွေအာလုံးငြိမ်းသွားပြီအဲ့ဒီဆင်းရဲငြိမ်းတော့တဲ့ဉာဏ်ဆင့်တည်းအောင်မြတ်စွာဘုရားကဟောကြားပေးတာဖြစ်ပါတယ်ဒါကြောင့်မိမိတို့ကလည်းကြိုးစားမယ် ပါရမီလည်းရှိမယ်ဆက်လက်ပြီးတော့အားထုတ်သွားရင်အဲဒီလိုဆင်းရဲငြိမ်းလောက်တဲ့ဉာဏ်အဆင့်ထိအောင်လည်းပဲရနိုင်ပါတယ်ဆက်လက်ပြီးတော့ကြိုးစားအားထုတ်ပါလို့ဘုန်းကြီးကတိုက်တွန်းလိုပါတယ်ဆိုလိုက် သူဉဏ်ဖြင့်လဲသူဉဏ်ဖြင့်လဲမတော်ပဲမတော်ပဲဆင်းရဲငြိမ့်ပါစေဆင်းရဲငြိမ့်ပါစေသူဉဏ်ဖြင့်လဲသူဉဏ်ဖြင့်လဲမတော်ပဲမတော်ပဲဆင်းရဲငြိမ့်ပါစေဆင်းရဲငြိမ့်ပါစေဆိုကြည်ပါနောက်ခေါက်သူဉဏ်ဖြင့်လဲမတော်ပဲဆင်းရဲငြိမ့်ပါစေသူဉဏ်ဖြင့်လဲမတော်ပဲ ဒေါတာပန်ဆိုလဲညံလဲညံဆင်းလောက်ကလေးနဲ့ကျဉ်တ်မနေနဲ့မတော်သေးနဲ့ဆက်လက်အားထုတ်ဖို့နဲ့တကယ်လို့အားထုတ်မယ်ဆိုရင်မိမိပါရမီလျောက်စင်အလုံးငြိမ်းတဲ့ဒီနိဗ္ဗာန်တည်အောင်ဓာတ်မဲ့ချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာတည်အောင်ရနိုင်ပါလေတဲ့မိမိကကြိုးလေကြိုးစားတယ်အလင်းအားထုတ်တယ်သို့တော့မိမိမှာပါရမီမပြည့်စုံသေးလို့ အဲ့ဒီလိုဉာဏ်ဆင့်ထီအောင်မရသေးရင်တောင်မှမိမိရဲ့တဏ္ဍာမှာဝင်ရောက်ပြီးတော့ဒုက္ခပေးတတ်တယ်လောဘဆိုတဲ့စိတ်ကြံဒေါသဆိုတဲ့စိတ်ကြံမောဟဆိုတဲ့စိတ်ကြံမာနဆိုတဲ့စိတ်ကြံနေအဲ့ဒီစိတ်ကြံနေမဖြစ်ပေါ်လာအောင်ပယ်နိုင်အောင်ကြိုးစားနိုင်ရင်လည်းကောင်းတယ်အဲ့ဒီစိတ်ကြံဒေါသကြီးဟာမိမိရဲ့တဏ္ဍာမှာရှိနေရင်မိမိရဲ့ ဂုံသိက္ခာလေးလည်းပျက်စီးစေတယ်ဒီလောဘဒေါသတွေလုံးဝမပယ်နိုင်သေးရင်တောင်မှအခုရှုမှတ်မှုလေးနဲ့ရှုမှတ်ပြီးတော့ပယ်မယ်ဆိုရင်လည်းပယ်လို့ရတယ်ယုံနာဖြစ်ဖြစ်ကိုကောင်းကောင်းသိမြင်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာလောဘတွေအထိုက်လျောက်နည်းသွားတယ်ဒေါသတွေအထိုက်လျောက်နည်းသွား မောဟမာနတွေထိုက်လျောက်နေသွားတယ်။ဘာကြောင့်လဲဆိုတော့ဘာတစ်ခုမှမမြဲတော့မမြဲတာကိုသိနေပြီဆိုမှတော့ဘာမှမာနဆိုတာမရှိတော့လောဘလိုချင်တာတွေနှစ်သက်တာတွေမြန်လို့တာတွေလည်းပဲနေပါမကျေနပ်မှုစိတ်ဆိုးစိတ်ပြတ်မှုဒေါသတွေလည်းအထက်လျောက်နေသွားဒါကြောင့်မို့ရှုမှတ်မှုလေးနဲ့ပင်လိုက်ရင်ပြပါ တကယ်လို့မပယ်နိုင်ဘူးဆိုရင်လည်းပဲဆင်ញင်ပြီးတော့ဟောငါဒီလိုပြုလို့တော့မတော်ဘူးဒီလိုပြောလို့တော့မတော်ဘူးဒီလိုလုပ်လို့တော့မတော်ဘူးဆိုပြီးတော့ကိုကိုကိုပြန်ပြီးတော့ဆင်ញင်ပါဆင်ញင်ပြီးတော့ဒါလေးတွေကိုရှောင်ခြင်းပါဘယ်နေအောင်ပဲပြီးပါအဲ့ဒီလိုလောဘဒေါသမောဟမာနဆိုတဲ့ဒီစိတ်ချမ်းကြီးတွေကိုမပယ်နိုင်သေးရင်တကယ်ပယ်နိုင်ဖို့ကတော့ အနာဂံမိမညာပူညာဆက်ရောက်လို့အနာဂံတည်ပြီဆိုရင်တော့လုံးဝပင်နိုင်ပါတယ်။အဲ့ဒီစင်တရားလေးကိုအာမထုတ်နိုင်သေးဘူးအာထုတ်လို့လည်းအဆင်မရောက်ဘူးဆိုရင်ပေါ့ရှုမှတ်မှုလေးနဲ့ပင်နိုင်အောင်ပဲပါ။ရှုမှတ်မှုလေးနဲ့မပင်နိုင်ရင်ဆင်ခြင်ပြီးတော့လည်းပဲပဲပါ။အဲ့လိုမပယ်ရင်မိမိကုံသိက္ခာတွေကျတတ်တယ်။အထူးအဖြင့်ဘုန်းကြီးတို့ကမ္မထံဘုန်းကြီးများ အာလုံးတတိတကာဓမ္မအများကိုလောဘနေအောင်ဒေါသနေအောင်မောဟမာနတွေနေအောင်ဒါတွေနေနိုင်တယ်များနေအောင်တရားနိလန်းနေပေးနေတာဖြစ်ပါအဲလိုတရားနိလန်းနေပေးနေပြီးတော့မိမိကိုယ်တိုင်ကတော့လောဘကြီးမြင်သမျှလူချင်းတွေ့သမျှရချင်းအာလုံးပေါ့ရာရာကိုစိတ်ထဲမှာမကြည့်လေအရာရာကိုစိတ်ထဲကနေပြီးတော့သဘောမကျနိုင်မင်းနဲ့ ကိုယ့်ကိုလုတ်ကင်ပေးနေတဲ့များပြည့်စုံတဲ့များမကြည်မလဲဖြစ်ပြီးဒေါသတွေဖြစ်ယနေ့လို့ဆိုရင်ဒီကမ္မဋ္ဌာန်းဆရာသူပြနေတဲ့တရားတွေသူဟောနေတဲ့တရားတွေဘာအဓိပ္ပာယ်ရှိတော့မှာလဲသူကိုယ်၌တောင်မပယ်နိုင်ခဲ့ရင်သူပြနေတဲ့တရားတွေကလည်းပယ်နိုင်မှုမလွယ်ဒါကြောင့်ကမ္မဋ္ဌာန်းပြနေတဲ့ကမ္မဋ္ဌာန်းဆရာတော်များဟာလည်းပဲအတတ်နိုင်ဆုံး မိမိတို့ဒီမှာဝိပဿနာဉာဏ်မဲ့ဉာဏ်နေနဲ့မပယ်နိုင်သေးရင်တောင်မှဆင်ញင်ပြီးတော့ပယ်နိုင်ရင်သူ့ရဲ့ဂုဏ်သိက္ခာလည်းမကြဘူးတရားရဲ့ဂုဏ်သိက္ခာလည်းမကြဘူးဒီလိုပါပဲတရားအားထုတ်နေတဲ့ယောဂီများလည်းပဲဒီတိုင်းပဲတရားတော့အားထုတ်ပါရဲ့ဘယ်ဆရာတော်တရားစခန်းဆိုရင်ရှေ့ကဝင်လိုက်တာဟာဘယ်ဆရာတော်တရားစခန်းဆိုရင်လည်းဝင်လိုက်တာဆရာတော်တွေမျိုးစုံ တရားစခန်းနေဝင်ပန်လာတော့လေဒီတိုင်းပဲဘာမှမထူးဘူးဆိုရင်ပြန်တော့ရင်ဘလူးကကရင်တော်ဆိုးတယ်ဝေးတို့ဘလူးကရင်ယူရီယာကရင်အဲ့ဒီအကန်းတစ်ခုရှင်ကြည့်ပေါ့ယူရီယာကကဘယ်လိုနေလဲအင်မတန်ညင်ညိုတိမ်မှုတယ်ဘလူးကကထွက်လာတဲ့အခါတခါလင်းဟောင်းတီးပြီးတော့ထွက်လာအဲ့ဒီလိုပဲတရားအားထုတ်ပြီးပြန်သွားတဲ့ပုဂ္ဂိုလ်က တကယ်တရားသဘောလေးတွေကိုသဘောပေါက်လာပြီဆိုရင်နုညံ့သွားတယ်အနေချင်းဘုန်းကြီးတနေ့ကပြောတဲ့အထက်မှာပါပါတယ်ကာယလဟုဒ္ဒစိတ်တလဟုဒ္ဒကာယမုရုဒ္ဒစိတ်တမုရုဒ္ဒကိုရောစေရောနုညံ့သွားတယ်လို့တကယ်ယုံနာအဖြစ်ဖြစ်သဘောကိုကောင်းကောင်းဉာဏ်သက်ဝင်သွားတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဒီလိုနုညံ့သွားနုညံ့သွားတော့တရားအမထုခင်တုန်းကပုံစံနဲ့တရားအထုပြီးတဲ့ပုံစံက3နဲ့4လို့ကွာသွားတယ်ကြိုးရမ်းကတ်သွားအဲဒီလိုကိုပြောင်းလဲသွား ရဲလို့မပြောင်းလဲပဲနဲ့ဘယ်ဆရာတော်လာတယ်ဆိုရင်လည်းတရားစခန်းရှိကဘယ်ကဆရာတော်လာတယ်ဆိုရင်လည်းတရားစခန်းရှိကဟင်းဒါကြီးလေးနဲ့ဒကာကြီးတွေစဉ်းစားကြည့်တော့အေးအလုံးမလုံးချင်တာနဲ့ရိတ်တာသွားမယ်ရိတ်တာသွားမယ်လို့အကြောင်းပြတာတွေလည်းသတိထားကြအောင်နော်တကယ်ရိတ်တာကြောင့်လည်းဟုတ်ဒီဖတ်ဒီမလုပ်ဖဲနဲ့လေအဲအဲ့ဒါဒီခွန်းလို့မှခွန်းလို့ခွန်းမလို့ပဲနဲ့တကယ်မလုပ်ရင်ခွန်းမလို့ဘူးနော်နောက်တရားစကားနေမလွတ်နိုင်ဘူးဆိုတာဒါလုပ်ပြီးတော့ ဒီလိုမဟုတ်ရင်တရားစခန်းမှာပဲအတင်းချပြီးတော့အဲ့ဒါဒီတိုင်းနဲ့ပြန်သွားတဲ့ဟာမျိုးတွေဆိုရင်တော့လကားပဲအဲ့တော့ပြန်လာတဲ့အခါမှာဘာမှမထူးဘူးငဘုံပုံစံအတိုင်းပဲဆိုရင်တော့သူဘာမှတရားမ တွေ့ခဲ့ဘူးတရားမရခဲ့ဘူးဆိုတာသိကြပါတကယ်လို့သူ့ရဲ့အနေထားအစိုးစောကသူပြောင်းသွားတယ်လောဘဒေါသမောဟတွေတကယ်စိတ်ကြမ်းကြီးတွေကိုသူထိန်းနိုင်သွားပြီသူက အဲ့လိုဆိုရင်ပြန်သွားတဲ့အခါကျတော့ဟောဘလူးကမကတော့ဘူးယူရီးယားကတိမ်မွေးဒီနေသိရတယ်ပြောတော့လည်းညင်ညင်သာသာပဲပြောတော့တယ်ဘုရုံးကလည်းအော်ကြီးဟစ်ချင်တဲ့အိမ်မှာမောင်းတင်ပြီးဝင်သွားတာမျိုးမရှိတော့အဲ့ဒီမှာအင်မတန်ကိုတိမ်မွေးနှုံညံသွားတယ်အဲ့ဒီလိုပုံစံမျိုးပေါ့ဒါကြောင့်မို့မိမိတို့တရားအားထုတ်ပြီးတရားအားထုတ်နေတဲ့ယောဂီများမှလည်းပဲအဲ့ဒီစိတ်ကြမ်းတွေကိုမပယ်နိုင်သေးသမျှတော့မိမိရဲ့ဂုဏ်သိက္ခာလေးကြမယ် မိမိအားထုတ်နေတဲ့တရားတွေရဲ့ဂုဏ်သိက္ခာတွေလည်းအမြဲတမ်းကျဆင်းပါတယ်။နောက်ပြီးတော့ဒီဘာသာရေးမှာဥဆောင်ပြီးတော့ဘာသာရေးအဖွဲ့အစည်းအဲ့ဒီလိုလုပ်ငန်းတွေဆောင်ရွက်ကြတဲ့ဘာသာရေးအဖွဲ့အစည်းအဖွဲ့ဝင် အားလုံးဟာလည်းဒီတိုင်းပါပဲ။ဒီစိတ်ကြမ်းတွေလောဘတွေဒေါသတွေကို အစွမ်းနိုင်ဆုံးတရားရှုမှတ်ပြီးတော့ပယ်နိုင်ရင်လည်းရှုမှတ်မှုလေးနဲ့ပဲ။ ဒီလိုမဟုတ်ရင်ဆင်ခြင်ပြီးတော့ဩငါဘာသာရေးလုပ်နေတဲ့ပုဂ္ဂိုလ်ကိုကခေါင်းဆောင်ပြီးတော့ဒီတရားအထုတ်နိုင်ရေးတရားစခန်းကြီးဖြစ်မြောက်ရေးတရားပွဲကြီးဖြစ်မြောက်ရေးအဘွေတို့မြန်မာနိုင်ငံပုဂ္ဂိုလ်တွေတော့မလုပ်နဲ့နော်တရားပွဲကြီးဖြစ်မြောက်ရေးတွေကြိုးဆောင်နေတဲ့ပုဂ္ဂိုလ်တွေကတရားနာကျင်ကြမရှိဘူးတော့တရားနာကျင်ကြတော့တရားပွဲနာကိုမရှိတော့ဘူးတရားရောက်နေတယ်အဲ့ဒါ ဘာတရားဟောတယ်ဆိုဟော तू ဘာလုပ်တယ်ရှိနေလို့တရားတော့မနာပြဘူးဒါတရားစကံပေါ်ကြီးဥဆောင်လုပ်တဲ့ပုဂ္ဂိုလ်နော်ဥဆောင်တဲ့ပုဂ္ဂိုလ်ကြီးကတရားပွဲကိုတရားမနာပြဘူးအဲဒါကြောင့်မို့ကိုကဥဆောင်တဲ့ပုဂ္ဂိုလ်ဖြစ်တဲ့ပုဂ္ဂိုလ်ကြီးကတရားလည်းပဲနာပြရနာထားတဲ့တရားတွေတိုင်းလည်းတိုင်းနာကျင့်သုံးပြရတယ်အဲလိုမှကိုယ့်ရဲ့ဂုဏ်သိက္ခာနဲ့ကိုညီညွတ်မယ်ဘာသာရေးကောင်းဆောင်နေဥဆောင်နေဖြစ်ပါတယ်ဒါကြောင့် အဲ့ဒီလိုဖြစ်ပေါ်လာတဲ့လောဘဒေါသမောဟမာနဆိုတဲ့အဲ့ဒီစိတ်ချမ်းနေကိုလည်းပဲပယ်နိုင်အောင်ကြိုးစားပါတဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဆိုကြည့်လိုက်ဖြစ်ပေါ်လာညာဖြစ်ပေါ်လာညာစိတ်ချမ်းများစိတ်ချမ်းများပယ်ရှားနိုင်ပါစေပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာဖြစ်ပေါ်လာညာစိတ်ချမ်းများစိတ် ပယ်ရှားနိုင်ပါစေပယ်ရှားနိုင်ပါစေဆိုကြည်ပါဘောလာမြတ်စေကြံမြတ်ပယ်ရှားနိုင်ပါစေဘောလာမြတ်စေကြံမြတ်ပယ်ရှားနိုင်ပါစေအဲဒီလိုဘုန်းကြီးတို့ဘုရားဘာသာဝင်များဖြစ်ကြတဲ့ပုဂ္ဂိုလ်များအားလုံးတရားကိုအထူးလေ့လာလိုက်စားနေတဲ့ပုဂ္ဂိုလ်များဗုဒ္ဓဘာသာဝင်ပြည်ပြည်ဘုရားသာသနာတော်ကြီးနဲ့တွေ့လူဘဝကိုရနေတဲ့အချိန်လေးမှာ အောက်ထင်ကတို့အပေဆင်းရဲလွတ်နိုင်လောက်တဲ့ဉာဏ်ဆင့်ရောက်အောင်တော့ကတို့ကြိုးစားအထုတ်မယ်ဒီလိုနှလုံးသွင်းမှာဒီလိုလေးကြိုးစားကြည့်ပါဒီလောက်နဲ့လေကျင့်တတ်မနေပဲနဲ့တကယ်ပါရမီရှိမယ်ဆိုရင်ဆင်းရဲငြိမ်းလောက်တဲ့ဉာဏ်ဆင့်တွေရနိုင်တာသိသိတဲ့အတိုင်းလည်းပဲဆက်လက်ပြီးတော့ကြိုးစားအားထုတ်မယ်ဆိုရင်အဲ့ဒီပဲဆင်းရဲလွတ်နိုင်လောက်တဲ့ဉာဏ်ဆင့်ရအောင်လည်းပဲကြိုးစားအားထုတ်ကြပါဓမ္မဘုရားသာသနာကြီးနဲ့တွေ့ရကြုံ납တော့ အဲ့ဒီလိုမှမဟုတ်လို့ရှိရင်မိမိကြိုးစားပေမဲ့ဒီညာအဆင့်တွေကိုမရနိုင်ဘူးဆိုရင်တောင်းလောဘဒေါသမောဟမာနဆိုတဲ့အဲ့ဒီစိတ်ကြမ်းကြီးတွေကိုပယ်နိုင်တယ်မြပယ်နိုင်အောင်ကိုယ်တိုင်ကိုယ်တွေ့ဝိပဿနာတရားတွေအထုကြည့်ပါရှုမှတ်မှုနည်းနဲ့ပင်နေအောင်ကြိုးစားကြည့်ပါယုံနာဖြစ်ဖြစ်သဘောတွေကိုကောင်းကောင်းဉာဏ်သက်ဝင်ထားတဲ့ပုဂ္ဂိုလ်ဆိုရင်တော့ ရှုမှတ်အားထုတ်ရင်းနဲ့ပဲဒီလိုလောဘစိတ်ကြမ်းတွေဒေါသစိတ်ကြမ်းတွေမောဟမာနစိတ်ကြမ်းတွေဒါတွေကိုပယ်နိုင်သွားပါလိမ့်မယ်ဒီလိုမှမပယ်နိုင်ရင်လည်းပဲမိမိရဲ့အနေထားအတိုင်းမိမိရဲ့ဂုဏ်သိက္ခာတရားရဲ့ဂုဏ်သိက္ခာအားလုံးရဲ့ဂုဏ်သိက္ခာအသင်းဖွဲ့ရေးရဲ့ဂုဏ်သိက္ခာတွေကိုကြည့်ပြီးတော့ဒီလိုပြောလို့တော့မတော်ဘူးဒီလိုနေလို့တော့မတော်ဘူးဒီလိုလုပ်လို့တော့မတော်ဘူးငါဒါမျိုးကိုသိခံမှပဲရှောင်ကျင်မှပဲဆိုပြီးတော့ အဲ့ဒီတိုင်းနဲ့ဆင်ခြင်ပြီးတော့လည်းပဲဒီလိုလောဘဒေါသမောဟမာနဆိုတဲ့စိတ်ကြမ်းတွေပယ်နိုင်အောင်ကြိုးစားပါအဲ့လိုကြိုးစားပြီးတော့မိမိတို့ဘာသာရေးသာသနာရေးဒီအမေရိကန်နိုင်ငံကြီးမှာဒီတဲ့ဒီတဲ့ထွန်းကားပြီးတော့သာသနာရောင်းဝါတွေနေလိုလားလို့ထွန်းလင်းတောက်ပါပြီးတော့ဒီတတိပဌံတရားတွေပြန်ပွားလာအောင်ဆက်လက်ပြီးတော့ ကြိုးစားအားထုတ်နိုင်ကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများဖြစ်နိုင်ကြပါစေအလုံးလိုက်ဆိုလိုက်ကြဣဒံမေပုညံဣဒံမေပုညံနိဗ္ဗာနတ္တနိဗ္ဗာနတ္တပစ္စယောပစ္စယောဟောတုဟောတုအမေရိကန်နိုင်ငံအမေရိကန် ကယ်လီဖိုးနီးယားပြည်နယ်ကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဟမ်မွန်ဘေးမြို့ဓမ္မနန္ဒဓမ္မနန္ဒဝိဟာရကျောင်းတက်ကြီးအတွင်၌ဝိဟာရကျောင်းတက်ကြီးအတွင်၌ရွှေမင်းဝန်ရွှေမင်းဝန်ဆရာတော်ဖျားဤဆရာတော်ဖျားဤတတိပဋ္ဌံတတိပဋ္ဌံခုနရတ္တခုနရတ္တဘုရားစခန်းပွဲ၌ဘုရားစခန်းပွဲ၌ အစုံအညီလာရောက်ကြ၍တတိပဋ္ဌံဝိပဿနာတရားတို့ကိုပွားများအားထုတ်ကြရသောအားထုတ်ကြရသောဘာဝနာကုသိုလ်ဘာဝနာကုသိုလ်အားထုတ်ရ၌အားထုတ်ရ၌ချမ်းချမ်းသာသာချမ်းချမ်းသာသာတရားဘာဝနာတရားဘာဝနာအားထုတ်နိုင်ရန်အားထုတ်နိုင်ရန်အာယုံစွမ်း အာယုစွမ်းနေစွမ်းတို့ကိုနေစွမ်းတို့ကိုခုနှစ်ရက်တိုင်တိုင်ခုနှစ်ရက်တိုင်တိုင်ဆက်ကံဆက်ကံဥဒန်းညပါကုန်၏ဥဒန်းညပါကုန်၏အရှင်ဖျားအရှင်ဖျားခုနှစ်ရက်တိုင်တိုင်ခုနှစ်ရက်တိုင်တိုင်အာယုစွမ်းအာယုစွမ်းနေစွမ်းတို့ကိုနေစွမ်းတို့ကိုဥဒန်း၌ယံဥဒန်း၌ယံဓမ္မနန္တဓမ္မနန္တဝိဟာရကြောင်းတိုက်ကြည်၏ဝိဟာရကြောင်းတိုက်ကြည်၏ဝေယဝဆ ဝေယဝစ္စအဖွဲ့ဝင်များမှာအဖွဲ့ဝင်များမှာဝေယဝစ္စကုသိုလ်ကိုဝေယဝစ္စကုသိုလ်ကိုတောင်းဝန်ယူ၍တောင်းဝန်ယူ၍ဆောင်ရွက်ဆောင်ရွက်လူဒန်းညပါကုန်၏လူဒန်းညပါကုန်၏အရှင်ဘုရားအရှင်ဘုရားထိုမှတပါး မှန်ပါတန်ဃာတော်တန်ဃာတော်ရှင်မြတ်တို့အားရှင်မြတ်တို့အားမျက်မှောက်၌ရှိသောမျက်မှောက်၌ရှိသောဝတ္ထုငွေတို့မှာဝတ္ထုငွေတို့မှာဖြစ်ပေါ်လက်တန်သောဖြစ်ပေါ်လက်တန်သောယဟန်တော်တို့အားယဟန်တော်တို့အားအဆက်သောအဆက်သောအလိုရှိရာအလိုရှိရာပစ္စည်းလေးပါးတို့ကိုပစ္စည်းလေးပါးတို့ကိုတရားတော်ကိုတရားတော် ပူဇော်သောအာဖြင့်ပူဇော်သောအာဖြင့်လူတန်းညပါကုန်၏လူတန်းညပါကုန်၏အရှင်ဘုရားအရှင်ဘုရားဤကောင်းမှုအပေါင်းသည်ဤကောင်းမှုအပေါင်းသည်အတဝတရားအတဝတရားလေးပါတို့၏လေးပါတို့၏ကုံရာကုံချောင်းဖြစ်သောကုံရာကုံချောင်းဖြစ်သောဆင်းရဲခတ်သိမ်းတို့၏ဆင်းရဲခတ်သိမ်းတို့ ငြိမ်းရာဖြစ်သောငြိမ်းရာဖြစ်သောနိဗ္ဗာန်ကိုနိဗ္ဗာန်ကိုမေညာဖူညာဖြင့်မေညာဖူညာဖြင့်လျင်မြန်စွာလျင်မြန်စွာဆက်ရောက်၍ဆက်ရောက်၍မျက်မှောက်ပြုရပါလိုကုန်၏မျက်မှောက်ပြုရပါလိုကုန်၏ရှင်ဖျားရှင်ဖျားယနေ့ယခုယနေ့ယခုခုနှစ်ရက်တိုင်တိုင်ခုနှစ်ရက်တိုင်တိုင် အဲ9ရက်တိုင်တိုင်9ရက်တိုင်တိုင်လူတန်းခဲ့ကြရသောလူတန်းခဲ့ကြရသောဒါနကုသိုလ်ဒါနကုသိုလ်စောင့်တည်ဆောင်ထင်းခဲ့ကြသောစောင့်တည်ဆောင်ထင်းခဲ့ကြသောသီလကုသိုလ်သီလကုသိုလ်ဝါမြအထုခဲ့ကြသောဝါမြအထုခဲ့ကြသောဘာဝနာကုသိုလ်ဘာဝနာကုသိုလ် ကုသိုလ်ပေါင်းတို့၏ကုသိုလ်အစုစုတို့၏အဖို့ပါကကိုယေဇခွန်လေးတွေခံကြ အမေဖာတို့အားအမေဖာတို့အားအမြပေးဝေပါကုန်၏အမြပေးဝေပါကုန်၏အဆွေအမျိုးတို့အားအဆွေမျိုးတို့အားအမြပေးဝေပါကုန်၏အမြပေးဝေပါကုန်၏ဆရာသမားတို့အားဆရာသမားတို့အားအမြပေးဝေပါကုန်၏အမြပေးဝေပါကုန်၏ကိုဆောင်နံကိုဆောင်နံတိမ်ဆောင်နံတိမ်ဆောင်နံဝင်းချံဆောင်နံဝင်းချံဆောင်နံရက်ွက်ဆောင်နံရက်ွက်ဆောင်နံမြို့ဆောင်နံမြို့ဆောင်နံ ဤရိတ်တာဆောင်နံဤရိတ်တာဆောင်နံသာသနာတော်ဆောင်နံသာသနာတော်ဆောင်နံလောကကိုဆောင်းလျှောက်ကြကုန်သောလောကကိုဆောင်းလျှောက်ကြကုန်သောနတ်ပေါင်းတို့အားနတ်ပေါင်းတို့အားမြတ်ပြီးဝေပါကုန် မြတ်ပေဝေပါဘုရားတရားမင်းတရားမင်းယမမင်းမှစ၍ယမမင်းမှစ၍အလုံးစုံသောအလုံးစုံသောတတဝါပေါင်းတို့အားတတဝါပေါင်းတို့အားမြတ်ပေဝေပါကုန်၏မြတ်ပေဝေပါဘုရားအလုံးစုံသောအလုံးစုံသောတတဝါပေါင်းတို့သည်တတဝါပေါင်းတို့သည်ယနေ့ယခုယနေ့ယခုတပည့်တော် ဤတော်တို့စုပေါင်း၍စုပေါင်း၍သူရန်ရသောသူရန်ရသောဤကောင်းမှု၏ဤကောင်းမှု၏အဖို့ပါကကိုအဖို့ပါကကိုအငြိမ်အမျှရကြ၍အငြိမ်အမျှရကြ၍ကိုယ်စိတ်နှဖျားကိုယ်စိတ်နှဖျားချမ်းသာကြသည်ချမ်းသာကြသည်ဖြစ်ကြပါစေတော်ဖြစ်ကြပါစေတော်အာလုံးကြံကြံမြတ်မြတ်မြတ်မြတ် 由来。